ကောရိန္သုဩဝါဒစာပထမဆုံးခန်းကြီး7အငယ်1မှ30ငါသည်ခရစ်တော်ဤနီးတူကျင့်တကယ်သို့တင်တို့သည်လည်းငါနီးတူကျင့်ကြလော့ညီကိုတို့တင်တို့သည်အရာရာ၌ငါကိုအောင်းမိ၍ ငါအပ်ပေးသောနည်းဥပရိသတို့ကိုဆွဲလန်းကြသည်ဖြစ်၍တင်တို့ကိုငါချီးမွမ်း၏ယောက်ျား၏ခေါင်းကားခရစ်တော်ဖြစ်သည်ကို၎င်းမိန်းမ၏ခေါင်းကားယောက်ျားဖြစ်သည်ကို၎င်းခရစ်တော်၏ခေါင်းကားဖျားသခင်ဖြစ်တော်မူသည်ကို၎င်းတင်တို့တိမှတ်စေခြင်းငှာငါလိုရှိ၏ယောက်ျားမည်ဒီကမိမိခေါင်းကို ဖုံးလျက်ဆူတောင်းတော်၎င်းပရောဖက်ပြုတော်၎င်းမိမိခေါင်းတရေကိုရှုံချ၏ မိမမည်ဒီကားမိမိခေါင်းကိုမဖုံးဘဲဆုတောင်းတော်၎င်းပရောဖက်ပြုတော်၎င်းမိမိခေါင်းတရေကိုရှုံချ၏ထိုတို့ပြုလျင်သပင်ရိတ်တည်နှင့်တူ၏မိမသည်မိမိခေါင်းကိုမဖုံးလျင်သပင်ကိုဖြတ်စေသပင်ဖြတ်ခြင်းသပင်ရိတ်ခြင်းအရာသည်ရှက်เสียရှိလျင်ခေါင်းကိုဖုံးစေယောက်ျားသည်ဖျားသခင်၏ပုံတံဘုံတရေတော်ဖြစ်သောကြောင့်မိမိခေါင်းကိုမဖုံးရ မိန်းမမူကားယောက်ျား၏ဘုံတရေဖြစ်၏ယောက်ျားသည်မိန်းမကြောင့်ဖြစ်သည်မဟုတ်မိန်းမသည်ယောက်ျားကြောင့်ဖြစ်၏ယောက်ျားကိုမိန်းမဖို့ဖန်ဆင်းသည်မဟုတ်မိန်းမကိုယောက်ျားဖို့ဖန်ဆင်း၏ထိုကြောင့်ကောင်းကင်တမန်များကိုထောက်၍မိန်းမသည်မိမိခေါင်းကိုဖုံးရမည်အငယ်7မှ16သို့တော်လည်းသခင်ဖျား၌ယောက်ျားမပါဘဲမိန်းမဖြစ်သည်မဟုတ် မိမမပါဘဲယောက်ျားဖြစ်သည်မဟုတ်မိမသည်ယောက်ျားကြောင့်ဖြစ်တဲ့ကဲ့သို့ယောက်ျားသည်လည်းမိမအားဖြင့်ဖြစ်၏အလုံးစုံတို့သည်လည်းဘုရားသခင်ကြောင့်ဖြစ်ကြ၏မိမသည်ခေါင်းကိုမဖုံးမဲလျက်ဘုရားသခင်ကိုဆုတောင်းလျင်လျောက်ပတ်သည်မလျောက်ပတ်သည်ကိုတင်တို့အလိုလျောက်စင်ကြင်စီရင်ကြလော့ ယောက်ျားသည်ရှည်သောသပင်ရှိလျင်ရှက်ဖွယ်သောအကြောင်းဖြစ်သည်ကိုတင်တို့အားပဂတိတရားပင် ဆုံးမတွင်တင်သည်မဟုတ်လောမိမမူကားရှည်သောသပင်ရှိလျင်သူ၏ဘုံတရီဖြစ်၏အကြောင်းမူကားမိမသပင်သည်မိမိခြုံစရာဖို့ဖြစ်၏သို့တော်လည်းဇုံတယောက်သောသူသည်ညင်းခုန်လျင်ငါတို့၌၎င်းဘုရားသခင်အသင်းတော်တို့၌၎င်းထိုတို့သောထုံးစံမရှိအငယ်၁၉မှ22 တဖန်တုံသင်တို့သည်အကျိုးကို ပြုစုခြင်းငှာစည်းဝေးကြသည်မဟုတ်အကျိုးကိုနည်းစေခြင်းငှာစည်းဝေးကြသည်ဖြစ်၍ငါသည်ပညာထားစဉ်တွင်သင်တို့ကို မချီးမွမ်းရပထမအကြောင်းဟုမူကားတင်တို့သည်အသင်းတော်၌စည်းဝေးကြသောအခါအချင်းချင်းကွဲပြားခြင်းရှိသည်ကိုငါကြားရ၏ကြားရသည့်အတိုင်းမှန်ကောင်းမှန်လိမ့်မည်အကြောင်းမူကားတင်တို့တွင် ကောင်းမွန်သော သူတို့ကိုထင်ရှားစိမ့်သောငါ တင်းခွဲခြင်းရှိရမည်။တင်တို့သည်အတူစည်းဝေးကြသောအခါသခင်ဖျား၏ပွဲတော်ကိုစမ်းအံ့သောငါစည်းဝေးကြသည်မဟုတ်။အကြောင်းမူကားတင်တို့သည်စားကြသည်တွင် ကိုစီကိုစီမိမိအစာကို အရင်ယူ၍တချို့ကဆာမွတ်လျက်တချို့ကစားတော့ကျူးလျက်ရှိကြ၏။တင်တို့သည်စားတော့เสียဖို့ကိုအိမ်မရှိသလော။သို့မဟုတ်လျင်ဘုရားသခင်အသင်းတော်ကိုမထီမဲ့မြင်ပြု၍ဆင်းရဲသောသူတို့ကိုရှက်ကြောက်စေသလိုအဘယ်သို့ ငါဆိုရမည်နည်းဤအမှုမှာသင်တို့ကိုချီးမွမ်းရမည်လောမချီးမွမ်းရအငယ်23မှ29အကြောင်းမူကားတင်တို့၌ငါအပ်ပေးသောအရာကို သခင်ဖျားထံ၌ငါခံရပြီခံရသောအရာဟုမူကားသခင်ယေရှုသည်ယန္တုလက်သို့ အနှံခြင်းကိုခံသောနေ့ညမှာမုံကိုယူ၍ဂျေစုတော်ကိုချီးမွမ်းပြီးမှ မုံကိုဖဲ့၍ဤမုံကတင်တို့အဖို့အလို့ငါချိုးဖဲ့သောငါ၏ကိုဖြစ်၏ယူ၍စားကြလော့ငါကိုအောက်မေ့ဖို့ရာဤသို့ပြုကြလောဟု မိန်တော်မူ၏ထိုနည်းတူညစာစားပြီးမှ ခွက်ကိုလည်းယူ၍ဤခွက်ကငါ၏အသွေး၌တည်သောဗြိညင်တရားသစ်ဖြစ်၏ဤခွက်ကိုတောက်သောအခါကငါကိုအောက်မေ့ဖို့ရာတောက်ကြလောဟု မိန်တော်မူ၏အကြောင်းမူကားတင်တို့သည်ထိုမုံကိုစား၍ထိုခွက်ကိုတောက်သောအခါကသခင်ဖျံအသေးခံတော်မူခြင်းကိုကြွလာတော်မမူမီတိုင်အောင် ပြကြ၏ထိုကြောင့်သခင်ဖျား၏မုံနှင့်ခွက်ကို မထိုက်မတန်ဘဲစားတော့တော်သူမည်ဒီကသခင်ဖျား၏ကိုတော်နှင့်အသွေးတော်ကို ပြစ်မှားရာရောက်၏တို့ဖြစ်၍လူတိုင်းကိုကိုကိုစစ်ကြောပြီးမှမုံကိုစားစီထိုနည်းတူ ခွက်ကိုလည်းတောက်စေအကြောင်းမူကားမထိုက်မတန်ပဲစားတော့သောသူသည်သခင်ဖျား၏ကိုယ်တော်ကိုပိုင်းခြား၍မတိသောကြောင့်မိမိအပေါ်သို့အပြစ်ရောက်စေခြင်းကစားတော့သောသူဖြစ်၏အငယ်30မှ34ထိုအကြောင်းကြောင့်သင်တို့တွင် အာနေသောသူမကြမ်းမမာသောသူအများရှိကြ၏ သေသောသူအများလည်းရှိကြ၏ငါတို့သည်ကိုကိုကိုစစ်ကြောစီရင်လျင်စစ်ကြောစီရင်တော်မူခြင်းနှင့်ကင်းလွတ်ကြလိမ့်မည်စစ်ကြောစီရင်တော်မူခြင်းကိုခံရကြသောအခါလောကီသားတို့နှင့်အတူအပြစ်စီခြင်းနှင့်ကင်းလွတ်မည်အကြောင်းဆုံးမတော်မူခြင်းကိုခံရကြ၏ထိုကြောင့်ငါညီကိုတို့တင်တို့သည်စမ်းအံ့သောငါစီဝေသောအခါအချင်းချင်းတယောက်ကိုတယောက်ငန့်လင့်ကြလော့တစုံတယောက်သောသူသည်ဆာမှုလျင် သင်တို့သည်အပြစ်ခံလျက်မစည်းဝေးစေခြင်းဟံထိုသူသည်မိမိအိမ်၌စားစေကျွင်းသောအမှုများကိုငါလာသောအခါစီရင်မည်